ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါကောင်လာလရှိရဲ့ဥပုသ်တဲ့နေ့2022ခု8လပိုင်း4ရက်အနခင်ခါကာလမှာပြင်းဦးလေမြို့နယ်ပြင်စာရွှေချောင်းသစ္စာရွှေကြီးကျောင်းတိုက်တွင်မှာဥပုသ်တဲ့ဆောင်းသုံးကိုရောက်ရှိလာကြတဲ့ဥပုသ်တဲ့တရားမပေါင်းသူတော်ကောင်းတို့နဲ့တကွာ လိုင်းပေါ်ကနေပြီးတော့ဝုတ်တရားများနာယူကြည်ညိုနေကြတယ်တခါဓမ္မတို့အတွက်ဘုန်းတို့နာယူဝက်ခတ်မြတ်တရားဒေသနာများဟောကြားပါနော်ဒီနေ့ဓမ္မပူဇာတရားအလှများလှူထားကြတဲ့ပုဂ္ဂိုလ်တွေကကွယ်လွန်သူဖခင်ကြီးဦးဇင်ကြီးဝိမလအသက်89နှစ်အာရည်စုပြီးတော့မန္တလေးမြို့တက္ကကြီးအမျိုးတိုက်တက္ကမကြီးဒေါ်အောင်မစောတမိမအေးသူဇာတာမောင်တန်းထက်စိန်တီဟ plastic ပုံနှိပ်လုပ်ငန်းမိသားစုအောက်ကအင်္ဂလိပ်လိုရေးထားမဖတ်တတ်တော့เนาะပါရီတော့နော်စိန်တီဟာ plastic ပုံနှိပ်လုပ်ငန်းတဲ့ပြီးတော့ဘုန်းဘုန်းတို့ပါခင်ကြီးဦးရှိုးဝဲမိခင်ကြီးဒေါ်တန်တန်နဲ့ညီမတူတူစိုးဝင်းတို့အားရည်ရွယ်ဒေါ်စပယ်ဒေါ်မြညိုနမတီမြို့ကချင်ပြည်နေတဲ့သူတို့လည်းလမ်းပြီးတော့ဓမ္မပူဇာလှူကြတယ်ပေါ့ ပြီးတော့ဒီနေ့မရည်တန်တာမြင့်တို့လည်းကြောင်းတိုင်းမှာတင်သုံးကြတဲ့တန်ခါတော်တွေကိုဝါစုသင်္ကန်းဇက်ကလူရန်ညာကုသိုလ်ကောင်းမှုရှင်ဖြင့်စုံနေတယ်ပေါ့နော်အဲ့တော့ဥပုံဆောင်ဖို့ရောက်လာကြတဲ့တရားဓမ္မတွေအဓိကတော့ဥပုပ်တရားလေးပေါ့နော်အဲ့တော့ဘုန်းတို့ဗာတရားဟောဖို့စဉ်းစားထားတော့ဆိုတော့ဘုန်းတို့ရဲ့စိတ်ထဲမှာဘယ်တော့မှရိုးမသွားခဲ့ဘူး အဲ့ဒီတရားလေးကိုတွေ့လိုက်တိုင်းစိတ်ထဲမှာနှစ်ချက်ရတယ်သဘောကျရတယ်တရားလေးတစ်ပုဒ်ရှိတယ်အဲ့ဒါတစ်ချိန်လုံးကအဆိုးဆုံးရံတင်နဲ့အကောင်းဆုံးမိတ်ဆွေဆိုပြီးတော့ခဏခဏဟောခဲ့ဘူးတယ်ဓမ္မပဒပါဠိတော်စိတ်တဝက်မှာလာရှိတဲ့ဂါထာတော်လေးနှစ်ပုဒ်ကိုအခြေခံပြီးတော့ဘုံတို့ပြောပြတယ်ပေါ့လေတော့အခုအဲ့ဒီဂါထာလေးနှစ်ပုဒ်ကိုစဉ်းစားဆင်ခြင်ရင်းဖြင့် မိမိတို့ရဲ့တန်တန်မှာငြိမ်အေးမှုချမ်းသာမှုကြည်နုမှုနော်တရားရဲ့တဘာဝနားလည်ပြီးတော့စိတ်ထဲမှာမြင့်မြတ်တဲ့ကုသိုလ်ကောင်းမှုတွေတိုးပွားအောင်ကြိုးစားကြည့်ကြနော်ဓမ္မဂါထာလေးကပြောတော့ဆိုတာတိသောတိတံယတံကိဣရာဝီရိဝပါဏဝီရိနံမိစ္ဆာပဏိဟိတံစိတ်တံပါပိယောနံတတောကရေ ဒီတော်ကုသူတယောက်ဒီဒီတံကုသူတယောက်ဝေရီယံသူတယောက်ဒီဝေရီနံယံသူတယောက်ယံတံကိရိတာအချင်းအကျိုးမဲ့သောအမှုကိုပြုလေရ၏တတော်ထိုကဲ့သို့ကုသူတယောက်ကကုသူတယောက်ကိုယံသူတယောက်ကယံသူတယောက်ကိုအကျိုးမဲ့ပြုကြသည်ထက်မိစ္ဆာပဏိဟိတံအာယွန်းစွာစောင့်တည်အပ်သောမကောင်းသောယုံညံသောစိတ်တံစိတ်သည်ပါပီယောနံထိုပုဂ္ဂိုလ်ကိုပါပီယောပို၍ယုံညံအောင်ဆင်းရဲအောင် ပင်ပန်းအောင်ဂရေဂရေယပြုနိုင်ရ၏တဲ့အတိဘယ်ကတယောက်နဲ့တယောက်အလွန်မုန်းနေကြတယ်လူဆိုးတခိုးတွေရန်သူတွေသူတို့အချင်းချင်းတွေ့ကြပြီဆိုလို့ရှိရင်တယောက်ကိုတယောက်မုန်းနေတဲ့ရန်သူဖြစ်တဲ့အတွက်ကြောင့်ငဲ့ညာမှုမရှိထောက်ထားမှုမရှိတနာမှုမရှိဘဲနဲ့စိတ်ရှိလက်ရှိအစွမ်းရှိသလောက်တယောက်ကိုတယောက်ဒုက္ခပေးကြတယ်ပေါ့နော်။ဘာလို့လို့တော့သူတို့ကမုန်းနေတဲ့ရန်သူတွေကိုဒါကြောင့်အခွင့်သာလို့ ကိုလှုပ်လို့ရတဲ့အနေအထားမျိုးကိုနှိမ့်ဆက်လို့ရတဲ့အခြေအနေမျိုးကြုံလာပြီဆိုလို့ရှိရင်တကယ်ကိုစိတ်ရှိလက်ရှိတနာကျင်တာမှုမရှိဘဲနဲ့နော်စိတ်တိုင်းကြနှိမ့်ဆက်ကြဘာလို့မုန်းနေတဲ့ရန်သူမို့လို့ဒီဥမာလေးကိုတိတိကျကျစဉ်းစားနော်မုန်းနေတဲ့ရန်သူဆိုတော့တကယ်ကိုစိတ်ရှိလက်ရှိဒုက္ခပေးမှာပေါ့အဲ့ဒါမြတ်စွာဘုရားကအဲ့လိုမုန်းနေတဲ့ရန်သူချင်းချင်းဒုက္ခပေးတာတဲ့ ကိုယ့်ရဲ့မကောင်းတဲ့စိတ်ကကိုယ့်ကိုပို့ပြီးတော့ဒုက္ခပေးနိုင်တယ်လို့လို့ဟောတာတဘွားမှာကြောက်เสียအကောင်းဆုံးကိုယ့်အတွက်ရှမ်းသူဟာမစူလဲလို့မေးမကောင်းတဲ့စိတ်ပဲဘသူတန်တန်မှာဖြစ်တဲ့မကောင်းတဲ့စိတ်လဲလို့မေးကိုယ်တန်တန်မှာဖြစ်တဲ့မကောင်းတဲ့စိတ်သူများတန်တန်မှာဖြစ်တဲ့မကောင်းတဲ့စိတ်ကကိုယ့်ကိုလာပြီးတော့ဘာဒုက္ခမှမပေးနိုင်ဘူးကိုယ်တန်တန်မှာဖြစ်တဲ့မကောင်းတဲ့စိတ်ကကိုယ့်ကိုဒုက္ခပေးကြမှာ ဒါကြောင့်ဘုန်းဘုန်းတို့ဘဝမှာတတိထားเสียအကောင်းဆုံးရန်သူဟာဘယ်မှာရှိနေလဲလို့မေးရင်ဘုန်းဘုန်းတို့ရဲ့အစ္ဆတအတွင်းတန်တာမှာပဲရှိနေတယ်။ဘုန်းဘုန်းတို့တတိထားเสียဘုန်းဘုန်းတို့ကြောက်တက်လို့ကြောက်မယ်ဆိုရင်ကြောက်เสียဟာဝေးဝေးမှာရှိနေတာမဟုတ်ဘူး။အနည်းဆုံးမှာရှိနေတာ။အဲ့ဒီမကောင်းတဲ့စိတ်ကိုဘုန်းဘုန်းတို့အနိုင်ယုံနိုင်မှတကယ်အောင်မြင်မှုအစ်စ်ကိုရတယ်လို့ဆိုရတယ်။ဟုတ်လား။အဲ့တော့ဒီနေရာမှာဒီကထာလေးကိုခြေခံပြီးတော့အများကြီးစဉ်းစားတတ်ဖို့လိုမယ်ပေါ့နော်။ ဘာဘူးလို့မကောင်းတဲ့စိတ်ကိုမြတ်စွာဘုရားကအလွန်ကြောက်မဲ့ဖွယ်ရကောင်းတယ်ကိုယ့်ဘဝမှာဒုက္ခအပေးနိုင်ဆုံးကိုယ့်ရဲ့ရန်သူလို့ပြောရတယ်လေမကောင်းတဲ့စိတ်ကဘလောက်တောင်ကြောက်မဲ့ဖွယ်ရကောင်းလောက်အောင်အစွမ်းတတ္တိထက်မြက်နေတာလေစဉ်းစားကြည့်ဖို့မလိုဘူးလားအဲ့ဒါမကောင်းတဲ့စိတ်ဆိုတာဘလောက်စွမ်းတယ်လေဆိုးတဲ့ဘက်မှာနည်းနည်းလေးစဉ်းစားကြည့်ဘုံစဉ်းစားမိတာလေးကိုပြောနော်မကောင်းတဲ့စိတ်ဆိုတာနံပါတ်1 ဖြစ်စဲမှာကိုပူလောင်ရတယ်ပင်မရတယ်ဆင်းရဲနံပါတ်1သူကြီးထွားလာလို့မကောင်းတာတွေပြောမိပြီးလုံမိပြီးနော်ရုံညံ့တာတွေကိုပြောမိပြီးလုံမိပြီးဆိုစီအထိနော်ဟိုဆူဆူဝါဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီမကောင်းမှုဒုစရိုက်တရားတို့ဖြစ်နေတယ်ကို့မှာပူလောင်ရတယ်ပင်မရပြီးရင်လုံမိလေခြင်းပြောမိလေခြင်းမှားလိုက်တာဆိုတဲ့နောင်တနဲ့လည်းပူလောင်ရစေနောက်နံပါတ်3 အဲ့ဒီမကောင်းမှုကအကျိုးပေးလာတယ်အနာဂတ်တစ်ချိန်ချိန်မှာအလွန်ကြီးမားတဲ့ဆင်းရဲဒုက္ခကိုလှုပ်ထားတာတုန်းကနဲ့မတန်တရာပိုးပြီးတော့ပူပူလောင်လောင်ဆင်းဆင်းရဲရဲခံစားရတတ်တယ်အဲ့ဒါသုံးချက်အ ਨੇ ဆုံးနားလေရမကောင်းတဲ့စိတ်ရဲ့ကိုယ်ကိုနှိမ့်ဆက်နိုင်စွမ်းဟုတ်လားနံပါတ်1ဖြစ်စဲမှကိုပူလောင်တယ်နံပါတ်1သူကြီးထွားလာလို့မကောင်းတာတွေပြုံးပြီးပြီးပြုံးမိပြီးဆိုရင်ပိုးပြီးတော့ပူလောင်ရတယ်ပင်မရတယ်ဒါမသေးခင်မှာကိုပဲ ဟုတ်လားအသေးငယ်မှာကိုပဲနောင်တနဲ့ပူလောင်ရတာရှိတယ်မသေးငယ်မှာကိုပဲကိုယ့်ရဲ့လုပ်ရက်တွေကကိုယ့်ဒိဋ္ဌာဓမ္မဝေဒနိယကံအနေနဲ့အကျိုးပေးတာတွေရှိတယ်ဟုတ်လားနောက်နံပါတ်3ဘဝတန်တရားတစ်လျှောက်နိဗ္ဗာန်မရမချင်းအဲ့ဒီမကောင်းတဲ့စိတ်ကိုအခြေခံပြီးတော့ပြုံးမိမှပြုတ်မိမှတဲ့အလုပ်တွေအပြောတွေကိုယ်လိုက်ပြီးတော့နှိမ့်ဆက်နေနော်အခြေအနေ3ရက်လောက်ဘုံဘုံတို့သူ့ကိုမြင်တတ်ဖို့လို့ဖြစ်စဲမှာကိုပူလောင်နေ ဒီဘဝမှာကိုပဲအပြောမှအလုံးမားတွေနဲ့အကျိုးရလက်ဆိုးတွေကိုရပြီးတော့ပူလောင်ရတတ်တယ်။နောင်တန်ကြရမှာလည်းပဲနော်။နွားချေရရဲ့နောက်ကိုလှဲပင်းအစဉ်လိုက်တယ်လို့ဒီလိုဥမာပေးတဲ့ဒေသနာတွေလည်းရှိတယ်။မနောပုပ္ပင်ကမဓမ္မမနောတိဋ္ဌမနောမေယမနတ္တာစီပဒုဋ္ဌေနဘာတတိဝကရောတိဝတတောနံဒုက္ခမနွေတိစကံဝဝဟတောပဒအရာရာမှာစိတ်ဟာခေါင်းဆောင်စိတ်ဟာအကြီးအကဲဖြစ်တယ်စိတ်ကအဓိကတရားဖြစ်တယ် ဒါကြောင့်မကောင်းတဲ့စိတ်နဲ့များလုံမိပြောမိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့နောက်ကိုဆင်းရဲဒုက္ခအမြဲလိုက်မှာပဲတဲ့ဥပမာဒီလဲတစင်းယထာတစင်းနော်ရုံးကန်ပြီးတော့ဆွဲသွားတဲ့နွားရဲ့ခြေရာနောက်ကိုနော်ဝန်ဆောင်နွားလားရဲ့ခြေရာနောက်ကိုအဲ့ဒီသူဆွဲသွားတဲ့လေဘင်းကြီးကသူ့ခြေရာနောက်ကိုအစင်လိုက်တယ်လို့မျိုးနော်မကောင်းတဲ့စိတ်နဲ့ပြောမိလုံမိပြီဆိုရင်ကိုယ့်ရဲ့လုံရက်တွေကကိုယ့်ရဲ့နောက်ကိုဆင်းရဲဒုက္ခအနေနဲ့အသွင်တရံပြောင်းပြီးတော့ လိုက်လာလိမ့်မယ်လို့ဒီလိုတောင်မြတ်စွာဘုရားဟောဒါကြောင့်သုံးချက်မြင်ရတယ်နော်မကောင်းတဲ့စိတ်နံပါတ်1ဖြစ်စဲမှာကိုကိုနှိမ့်ဆက်နိုင်နေအစိတ်ကိုမျိုးလိုက်မိတယ်လို့မျိုးမိခဲကိုကိုင်းလိုက်မိတယ်လို့မျိုးအခုထိအခုပူတာပဲဟုတ်လားအစိတ်ကမှနည်းနည်းလေးအချိန်စောင့်ရသေးတယ်မကောင်းတဲ့စိတ်ကအခုရင်ထဲမှာဖြစ်ကြည့်အခုပူသွားတယ်အခုလောင်သွားတယ်ဒါဘုံဘုံတို့ညံရှိရင်သိနိုင်တယ်ပေါ့နော်အဲ့ဒီမကောင်းတဲ့စိတ်ကိုဖြစ်လို့ဖြစ်မှမသိသတိမထားမိပဲနဲ့ အဲ့ဒီမှာကောင်းတဲ့စိတ်ကိုကိုကကြီးထွားလာအောင်လုံးမိတယ်လို့ဖြစ်သွားရင်သူဘာလုပ်လာမလို့မပြောရမနေနိုင်ပြောတော့မှနော်မလုပ်ရမနေနိုင်လုပ်တော့မှဘုံတို့ဓမင်းဟိုးတည်ထားတယ်အောက်ကမီးထိုးထားတယ်ဓမင်းဟိုးကပွက်လာဟုတ်လားပွက်လာတယ်စားတော့ပေါ်ပေါ်ပေါ်နဲ့အတန်လေးလည်းတွတ်တွတ်ပဲလှုပ်စီသည်လေးထလာဟာမီးကဒီတိုင်းပဲဆက်ထိုးထားတယ်ဆိုရင်ပွက်တာပိုကျန်းလာဟာမလျှော်ဘူးမီးဆက်ထိုးထားမယ်ဆိုရင်မလုပ်တော့ဝေးကြသွားမှာနော် ဝေးကြသွားမှာနော်အဲ့လိုပဲဘုန်းဘုန်းတို့ရဲ့ဒီခန္ဓာကိုယ်သမင်းအိုးကြီးရအတွင်းထဲရစိတ်မှာကိလေသာမီးတောက်နေတာရှိစောစောပြောတယ်မိစ္ဆာပနိဟိတနော်မကောင်းသဖြင့်စောက်တည်လိုက်လို့မကောင်းသဖြင့်တွေးလိုက်လို့မကောင်းသဖြင့်လှုပ်လိုက်လို့ယုံညံ့တဲ့စိတ်တွေဖြစ်သွားတာအဲ့ဒီယုံညံ့တဲ့စိတ်တွေကမီးတွေပဲတကယ်လားဒါကြောင့်သူ့ကိုမြတ်စွာဘုရားကိလေသာတရားပူလောင်စေတဲ့တင်ပင်ပန်းစေတဲ့တင်အဲ့ဒီမီးကိုဘုန်းဘုန်းတို့မလျှော့နိုင်ဘူးဆိုရင်စောစောတမင်းအိုးကြီးပွက်လာတယ်ပွက်လာလိမ့်မယ် တော့လဲပရိယုဌာနာစိတ်ထဲမှာတောင်းကြမ်းပြီးတော့နော်စိတ်ထဲမှာစူပွက်ပြီးတော့စိတ်ထဲမှာဒုက္ခရောက်နေဟုတ်လားအဲ့ဒါမထိနိုင်ဘူးဆိုရင်အဲ့ဒီစူတာတွေပွက်တာတွေများလွန်းလာရင်ပါဇက်ကလှုပ်လှုပ်လှုပ်လှုပ်နေဖြစ်လာမပြောသေးဘူးကိုယ့်ကိုတယောက်တည်းလှုပ်နေပြီအမေအောင်ကြည့်သိလားတခါလေးတယောက်တည်းစကားတူတူတူတူပြောနေတာရှိအတမကိုပွက်နေတာဟုတ်လားအဲ့ဒီအထိကိုမီးကမထိနိုင်ဘူးထိုးအောင်မယ်ဆိုလို့ရှင်ဟာတွေ့တဲ့လူပြောတော့မှအဲ့ဒါကကြုံရပြောတော့မှသူက ဒါပါတော့ဝစီကံဝေးကြပြီနော်အဲ့ဒီထိန်တီကိုမထိန်နိုင်သေးဘူးမိကထိုးထိုးနေုံပဲမိမလျှော့ဘူးဆိုလို့ရှိရင်အိုးပြီးတော့ဆူဆူဝါးဝါဝေးကြမယ်ဒုက္ခသွားဝေးကြကာယကံလေးအနေနဲ့လည်းရောက်သွားပြီဟုတ်လားဒါကြောင့်မလို့မကောင်းတဲ့စိတ်ဆိုတာအလွန်မှကြောက်မဖွယ်ရကောင်းတဲ့နော်အကျိုးရလက်တွေရှိတယ်ဆိုတာမြင်ရနော်ဖြစ်စဲမှာပူလောင်နေပင်ပန်းနေဒီဘဝမှာကိုပဲတချို့အကျိုးပေးတာရှိတယ်ဟုတ်လား ပြီးရင်ဘဝတန်တရားတွေလျှောက်ကိုယ့်ရဲ့လောရကပြင်းထန်ရင်ပြင်းထန်သလောက်မာရင်မှုကနဲ့ဆိုင်ရင်နဲ့ဆိုင်သလောက်ကိုယ့်ရဲ့တန်တန်မှာနော်ဘဝတန်တန်အစင်မှာသူလိုက်ပြီးတော့နှိမ့်ဆက်တတ်တယ်တချို့အဲ့ဒီဟာလိုက်တာခံရတာရှိတယ်လေဒါကြောင့်ဘဝစကားပုံတစ်ခုရှိတယ်လန်ထန်းလာတာကမြင်ရတာကန်ထန်းလာတာမြင်ရဘူးကိုယ့်ရဲ့လောရက်တွေပဲဆိုကြပါစို့ဘုံဘုံတော့ဒီနေ့ကောင်းကောင်းမွန်မွန်လေးနေတာနဲ့ ဟုတ်လားပြီးခဲ့တဲ့တလားလောက်ကလူတယောက်ကိုတတ်တယ်ဒီနေ့ကောင်းကောင်းမွန်မွန်နေတာနဲ့ तू အဖမ်းမခံရဘူးလို့ပဲရှိမလဲဟုတ်လားအဲ့လိုပဲအရင်ဘဝဘဝတွေကဘုန်းဘုန်းတို့ကမဟုတ်တာတွေကိုမကောင်းတဲ့စိတ်ရဲ့အလိုကိုလိုက်ပြီးတော့လှုပ်ထားမယ်ဆိုရင်ဒီဘဝကောင်းကောင်းမွန်မွန်လေးနေုံနဲ့သူ့ဆင်းရဲဒုက္ခတွေကလွတ်မှာမဟုတ်ဘူးနော်ဘဝဆိုတာအခုမှဘွားကနေပေါ်လာတာမျိုးမှမဟုတ်တာကိုဟုတ်လားဒါကြောင့်အရှိမြင်ဖို့ဘုန်းဘုန်းတို့လိုတာပေါ့ဒါကြောင့်မကောင်းတဲ့စိတ်ရဲ့ အဲ့လိုကိုယ်ကိုနှိမ့်ဆက်နိုင်စွမ်းကိုအခြေခံကြကြသုံးချက်လောက်မြင်ရနော်ဖြစ်စေမှာပူလောင်စေတယ်ပင်ပန်းစေတယ်ဟုတ်လားပြီးရင်ကာယကံမှုဝစီကံမှုအာရုံမှုတွေနဲ့ကိုယ်ကိုယုံညံ့စေတယ်အကျိုးရလက်တွေကိုရသေးသောအဖြစ်လဲဆင်းရဲစေလိမ့်မယ်ဒီဘဝမသေးခင်ကိုပဲနော်ဒိဋ္ဌဓမ္မဝိရိယကံတွေကလည်းကြောက်စရာကောင်းတယ်ပြင်းပြင်းထန်ထန်ဇောနော်တကယ်ကိုထက်ထက်တန်တန်ပုံပုံတို့လွန်ကျူးလိုက်မယ်ဆိုလို့ရှိရင်ဒီဘဝတွေအကျိုးပေးတာကိုခံရနိုင်တယ် မကောင်းတဲ့ဘက်မှာရောကောင်းတဲ့ဘက်မှာရောပေါ့ဟုတ်လားပြီးရင်ဘဝတန်တရားတစ်လျှောက်လုံးလည်းပဲဒါဒုက္ခပေးတဲ့တယ်ပေါ့ဒါကြောင့်မြတ်စွာဘုရားအေးမုန်းနေတဲ့ရန်သူချင်းချင်းနှိမ့်ဆက်ကြတာဒုက္ခပေးကြတာတဲ့နော်ကိုယ်ရင်ထဲမှာကိုယ်အသုံးမကျလို့ကိုယ်မှားလိုက်လို့ဖြစ်သွားတဲ့မကောင်းတဲ့စိတ်ကကိုယ်ကိုပို့ပြီးတော့ဒုက္ခပေးနိုင်စွမ်းရှိတယ်လို့အဲ့လိုပြောတာဟုတ်လားဒါကြောင့်ဘယ်ရာကိုကိုအနိုင်ရတာထက်အောင်မြင်မှုရတာထက်မျိုးမစု ကိုယ်စိတ်ရဲ့မကောင်းတဲ့သဘာဝတွေကိုဖြစ်ပေါ်ခွင့်မရအောင်ကြိုးပမ်းအထောက်နိုင်တဲ့အောင်မြင်မှုကသာအကြီးမားဆုံးအောင်မြင်မှုဒါကြောင့်ဓမ္မဝရပါဠိတော်ထဲမှာရှိပါတယ်ယောတဟတံတဟတေနသင်္ဃာမေမာတုတေစီနိဧကင်္စဇေယမတ္တံတဝေသင်္ဃာမသုတ္တမောလူတယောက်ကစွန့်လွန်လို့ရန်သူတသန်းကိုသူတယောက်တည်းနဲ့အနိုင်ရတယ်ချင်းမုန်းနိုင်တယ်တယောက်သောသူကတော့အဲ့လိုရန်သူတသန်းကိုအနိုင်ရတာတော့မဟုတ်ဘူး ဒါပေမဲ့တစ်ချိန်မြသူ့တန်တာမှာဖြစ်သွားတဲ့မကောင်းမှုမကောင်းတဲ့အပြောမကောင်းတဲ့စိတ်ကိုဖြစ်ခွင့်မရအောင်နှိမ်နှင်းလိုက်နိုင်တယ်ထိန်းချုပ်လိုက်နိုင်တယ်အဲ့ဒီလူသီးသားနဲ့သင်္ကာမဇုတ်တမောနော်အောင်မြင်မှုတကားထဲမှာအကြီးမားဆုံးအောင်မြင်မှုကိုရတဲ့လူစစ်ပွဲတွေကစစ်ပွဲတွေမှာအဲ့ဒီနိုင်တဲ့နော်စစ်ပွဲသီးသားနဲ့နော်အမျက်ဆုံးသောစစ်ပွဲကိုအောင်နိုင်ခြင်းလို့ဒီလိုမျိုးဆိုပြဟောဟုတ်လားဒါကဘုံဘုံတို့ ပထမစဉ်းစားတဲ့အကြောင်းအရာလေးတစ်ခုပေါ့နော်ကိုဘဝမှာကိုတကယ်ကြောက်မဲ့ဖွယ်ရနော်အနေနဲ့သဘောထားရမယ့်အရာဘာလဲလို့မေးမကောင်းတဲ့စိတ်ဟုတ်နော်နောက်ဒုတိယကထာလေးဆက်သွားနာတမ္မာတာကိရာအင်ဂျေဝပိစ္ဆညာတကတမ္မာပဏိဟိတံစိတ်တံပါပိယောတေယသောနံတတောကရေအတိပ္ပယ်လေးပဲရိုးရိုးလေးပြောကြည့်မယ်နော်ကိုယ့်ကိုချစ်တဲ့ခင်နဲ့ မိဘတွေရွှေမျိုးတွေမိတ်ဆွေတွေအပေါင်းအသင်းတွေဟုတ်တယ်ကိုယ့်ကိုတကယ်ကိုပဲစင်မှန်နဲ့မြတ်တာနဲ့ကိုယ်ကြိုးစီပွားကိုလိုလားကြတဲ့လူတွေရှိပါတယ်လူတိုင်းလူတိုင်းမှာကိုယ်တိုင်းတာလေးနဲ့ကိုယ်တော့ရှိပါနော်ကိုယ်ကိုမျက်နှိုးလို့ကိုယ်ကိုချစ်လို့ကိုယ်ကောင်းစေခြင်းတဲ့လူရှိတာနော်အဓိကတော့မိပါတယ်ပေါ့ဟုတ်လားမြတ်စွာဘုရားနတ္တမာတာပိတာသိတာနော်မိဘကိုဒီနေရာမှာဥပမာနေရာမှာထားတယ်နော်ရေဘူးရအားဖြင့်မိဘလောက်သားသမီးကို နော်ကို့အပေါ်မှာမိဘလောက်ကောင်းကျိုးစီးပွားကိုလိုလားတဲ့လူဆိုတာမရှိပါဘူးဒါကြောင့်မေတ္တာတရားကိုမြတ်စွာဘုရားဥမာပေးတဲ့နေရာမှာလည်းပဲမာတာယထာနိယံပုတ္တမာယုတံဧကပုတ္တမနုရခိတူရီသောသားကိုမိခင်ဟာစောင့်ရှောက်တလို့မျိုးလို့ဥမာပေးတယ်နော်သားတော်သမီးတော်မပြောဘူးသားကိုကိုချစ်တယ်လို့တူရီသောသားဖအေးတောင်မပြောဘူးမအေးကပိုးပြီးတော့ဝမ်းနဲ့လွယ်ပြီးမွေးထားရလို့ပိုးချစ်တယ်လို့ မြတ်စွာဘုရားဥမာပေးတာအလွန်မှစနစ်ကြတာနော်မာတာယထာနိယံပုတ္တဟုတ်လားခုဒီမှာလည်းဥမာပေးပြီမိဘကိုဥမာပေးတယ်နာတံမာတာပိတာကိတာအင်ညေဝပိစညာတကဆွေမျိုးကိုနောက်မှပြောတယ်ဟုတ်လားတချို့လည်းဆွေမျိုးချင်းအလွန်ချစ်ကြတာရှိတာဟုတ်ညီကိုမောင်နှမချင်းအလွန်ချစ်ကြတာရှိဟုတ်လားအဲ့လိုချစ်တဲ့ခင်တဲ့အကျိုးစီးပွားကိုလိုလားကြတယ်နော်ကိုယ့်ရဲ့မိဘတွေဆွေမျိုးတွေညီကိုမောင်နှမတွေက ကိုယ့်ကိုမပေးနိုင်တဲ့ချမ်းသာဒုက္ခမျိုးကိုကောင်းတဲ့စိတ်ကပေးနိုင်တယ်တဲ့တမ္မာပဏိဟိတံစိတ်တံတေရသောဏတတော်ကလေးနော်မိဘကမပေးနိုင်တဲ့ချမ်းသာမျိုးကိုယ်တန်တမ်းမှာနော်မှန်မှန်ကန်ကန်စောက်တည်လိုက်လို့ကိုကြိုးစားအထုတ်လိုက်လို့ဖြစ်ပေါ်သွားတဲ့နော်မုံမြတ်တဲ့စိတ်ကလေးကကိုယ်ချမ်းသာမှုဖြစ်စေတယ်လို့ပြောတာအဲ့တော့ဒီနေရာမှာစကလုံးလေးနှလုံးကိုစွဲထားဆိုတော့ကြောင့်မဖွေရအကောင်းဆုံးရန်သူနေရာမှာ နော်အဟောခံရတာဘာလို့မိစ္ဆာပဏိဟိတစိတ်တစိတ်တော့စိတ်ပဲသူကဘာစိတ်တော့မိစ္ဆာပဏိဟိတမှားယွင်းစွာရှောက်တည်၍ဖြစ်ပေါ်လာသောစိတ်နော်အမြင်မှားတွေအထင်မှားတွေနဲ့နော်ရှောက်တည်လိုက်တာကိုယ့်အကိုတော့မှားလို့မှားမှလည်းသိချင်မှသိမယ်ပေါ့နော်လူတိုင်းကတော့ကိုယ့်အကိုမှန်တယ်ထင်တာပေါ့ဟုတ်လားဒါပဲဒီအမှားတွေကြောင့်ဖြစ်ပေါ်လာတဲ့စိတ်ဒါရေဘူးရလူငယ်လေးတွေနားလည်အောင်ပြောပြတာဟုတ်လားသမ္မာပဏိဟိတစိတ်ဟောကောင်းတဲ့စိတ်ကြ သမ္မာပဏိဟိတသမ္မာဆိုတာမှန်ကန်ကောင်းမွန်စွာစောင့်တည်ထားတဲ့စိတ်နော်မှန်ကန်တဲ့အတွေ့မှန်ကန်တဲ့အမြင်အဲ့ဒါနဲ့စောင့်တည်လိုက်တဲ့အခါမှာစိတ်ကောင်းလေးဖြစ်လာတယ်အဲ့ဒီစိတ်ကလေးကဘဝမှာအားကိုးစရာအကောင်းဆုံးပဲဟုတ်လားဒါကြောင့်ကိုယ်မှာအားကိုးစရာအကောင်းဆုံးအရာရှိပါတယ်ဆိုလို့ရှိရင်ဒီစိတ်ကလေးကိုပြည့်မြင်ပြီးဖို့လုပ်တယ်ဘယ်ရာကမှကိုယ့်ကိုတကယ်တမ်းအကူအားသာဖြစ်ရလောက်တော့အကျိုးကျေးဇူးမပြုတ်နိုင် ပြင်ပမှာဘယ်ဟာမှအာမကိုနဲ့တကယ်အာကိုစရာတကယ်တမ်းဘာမရှိဘူးအပေါ်ရန်တော့ပါပဲဟုတ်လားတကယ်နဲ့နဲ့ရှိုင်းရှိုင်းဘုန်းတို့ဘဝမှာဘုန်းတို့ကူညီနေတာဆောင်ရှောက်နေတာတော့ကြည့်ရှုနိုင်တာဆိုတာဘာလဲလို့မေးကိုယ့်ရဲ့ကောင်းတဲ့စိတ်တွေဒါပဲအဲ့ဒါကိုဘုန်းတို့မလုပ်ရမလို့အာကိုကဟုတ်လားအဲ့ဒါကိုလည်းပဲ तू အာကိုလောက်အောင်ဘယ်လောက်များသူ့မှာစွမ်းတတိတွေရှိနေလို့တော့ကောင်းတဲ့စိတ်ကလေးကိုလည်းဝေဖန်ကြည့်ဖြစ်စဲမှာကိုပဲအေဂျင့်စီတွေချမ်းသာတွေတတ်တာစီကောင်းတဲ့စိတ်ဆို အခုကောင်းတဲ့စိတ်ကလေးဖြစ်လာရင်အခုကိုဘုံဘုံတို့စိတ်ဟာတက်တာခွင့်ရငြိမ်းအေးမှုရကောင်းတဲ့စိတ်ဆိုတာဘယ်လိုစိတ်တုံးဖြတ်ပြောလိုက်ပါဦးနော်ကောင်းတဲ့စိတ်ဆိုတာနော်မှန်မှန်ကန်ကန်စဉ်းစားဆင်ခြင်လို့ဖြစ်ပေါ်လာတဲ့စိတ်လို့အကြံဉာဏ်လေးဘုံဘုံပြောတာနော်ဆိုကြပါစို့တတ္တဝါတွေရဲ့ပုံမှာဟိုမေတ္တာထားကောင်းစီခြင်းနဲ့ချမ်းသာခြင်းသိခြင်းနဲ့တော့ဒေါသရဲ့ဆန့်ကျင်ဘက်ပေါ့နော်အဲ့ဒီစိတ်ကလေးဟာအလွန်တင်ရှားတယ်ကောင်းမွန်မှမွန်မြန်မှငြိမ်သက်မှငြိမ်အေးမှအလွန်ကိုသိတာလေ အခုဖြစ်အခုကိုသိတာဟုတ်လားအဲနောက်မြတ်စွာဘုရားရဲ့ဒီဂုံအည်သွေးပေါ့ဩငါတို့ကိုယ်ကိုယ်ရဲ့မြတ်စွာဘုရားဘဝတန်တရားရှောက်လုံးဖြစ်ကျင့်ခဲ့တဲ့ပါရမီတွေရဲ့အစွမ်းဒီဘဝမှာကြိုးပမ်းအထောက်မှုတွေရဲ့အစွမ်းအမျိုးမျိုးသောသူ့ရဲ့အစွမ်းတတ္တိအကြောင်းတရားတွေကြောင့်မို့လို့နော်သူဟာအထွတ်အထိပ်ကိုရောက်တယ်အထွတ်အထိပ်ရောက်တယ်ဆိုတာကတော့တပ်ပညုတဉာဏ်အလုံးစုံကိုသိတဲ့ဉာဏ်ကိုရတာကိုပြောတာပေါ့နော် အဲ့ဒီအလုံးစုံကိုသိတဲ့ညာသူကြည်ရတာဆိုတော့မဟုတ်ဘူးနော်စိတ်ထဲမှာပူစေတဲ့ပင်ပန်းစေတဲ့လောင်ကျွမ်းစေတဲ့တဲ့ကိလေသာတရားတွေကိုလည်းအကုန်လုံးအမြင့်ပြတ်ပွဲတက်ပြီးမှသူကရတာအဲ့တော့မြတ်စွာဘုရားရဲ့အည်အသွေးကိုအကျဉ်းများဖြင့်ဘုန်းဘုန်းတို့သုံးမျိုးလောက်နားလည်ရမယ်အဲ့ဒါကိုနားလည်ခြင်းဘာရုံမလို့နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအဲ့ဒါကိုရုပ်ဟုတ်လားအဲ့ဒါမြတ်စွာဘုရားရဲ့မူရင်းအခြေခံအကြဆုံးအပြည့်စုံဆုံးဂုဏ်ပဲနမောရှိခိုးပါဤ သူ့ကိုရှိခိုးတာတော့တတ်တထိုမြတ်စွာဘုရားကိုရှိခိုးတယ်မြတ်စွာဘုရားဘလို့မြတ်စွာဘုရားတော့နော်အရဟံလေးကိုယင်ပြောနော်နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတအရဟတောဆိုတာစိတ်ထဲမှာနော်အညစ်အကြေးတွေလုံးဝမရှိတော့တာနော်ပူတာပန်တာတွေလုံးဝမရှိတော့တာတဲ့တဲ့ပြောရင်လောဘမရှိဘူးဒေါသမရှိဘူးမောဟမရှိဘူးစိတ်ကိုပူစေပင်ပန်းစေတတ်တာအဲ့ဒီလိုချင်မှုကပူပန်ပူပန်စေတာပင်ပန်းစေမကျေနပ်မှုကပူပန်စေတာပင်ပန်းစေတာ ကိုယ်စိတ်ကိုပူအောင်ဘယ်ရာမှလာပြီးတော့တကယ်တမ်းကလုံနိုင်တာမဟုတ်ဘူးဘယ်ကအကြောင်းတရားတစ်ခုအနေနဲ့ကိုယ်စိတ်ဆိုးအောင်ပြောလိုက်လို့ကိုယ်စိတ်ဆိုးသွားတယ်ကိုကရုပ်တရားထင်တယ်တော့သူစိတ်ဆိုးအောင်ပြောလို့ငါစိတ်ပူရတယ်လို့ထင်တာကိုဒေါသမထွက်ဘဲနဲ့ပူလို့မရဘူးဟုတ်တယ်မဟုတ်လား तू ကဒါလိုက်လာပူအောင်လုပ်လို့မရဘူးဒါတိဒေါသဖြစ်ခြင်းရဲ့အကြောင်းတရားတစ်ခုအနေနဲ့တော့ तू ပါဝင်ပတ်သက်မှုရှိတယ်အဲ့ဒါအနိဋ္ဌာယုံခေါ်တာပေါ့နော်ဘုန်းတို့ဒေါသဖြစ်တယ်ဆိုတာအနိဋ္ဌာယုံရဲ့အာယုန်တိတမနတိကလည်းနှစ်ခုပေါင်းလို့ဒေါသမီးတောက်လာတာ လောဘဖြစ်တယ်ဆိုတာလဲအိဋ္ဌာယုံကောင်းတဲ့အာယုံလူချင်းစရာကောင်းတဲ့အာယုံနဲ့နှလုံးသွင်းမှားယွင်းမှုနှစ်ခုပေါင်းလို့လောဘမီးတောက်လာတာပြင်ဘက်ကအာယုံကအကြောင်းတရားတစ်ခုအနေနဲ့တော့ပါတယ်ဒါပေမဲ့ကိုယ့်ရဲ့ပါဝင်ပတ်သက်မှုလည်းရှိတယ်ကိုယ့်ပါဝင်ပတ်သက်မှုဟိုလိုပြောရရာခဏလုံးနဲ့ပြော90 90လို့ထားကြမှာအနေထားယုံတွေ့တယ်နှလုံးသွင်းမှားလိုက်တယ်သွားပြီဒေါသမီးတောက်တယ်အိဋ္ဌာယုံတွေ့တယ်နှလုံးသွင်းမှားလိုက်တယ်သွားပြီလောဘမီးတောက်တယ်ဘယ်သူပါဝင်ပတ်သက်နေလဲကိုယ်ပါဝင်ပတ်သက်နေတယ်ဘယ်လိုနဲ့ပါဝင်ပတ်သက်တာတော့ အာယုန်ဤသောမနတိကာရနဲ့ပါဝင်ပတ်သက်တာဟုတ်တယ်မဟုတ်လားကိုယ့်ရဲ့ပါဝင်ပတ်သက်မှုရှိရနော်အဲ့တော့အာယုန်ဆိုတာတလို့မရဘူးတွေ့ချင်တာတွေ့မှာပဲသူတို့ကိုဆိုးရတာမဟုတ်ဘူးကိုယ့်ရဲ့အာယုန်ဤသောမနတိကာရမဖြစ်အောင်ပဲကိုလှုပ်ရမှာအဲ့ဒါလုံနိုင်ရင်လောဘဒေါသမဖြစ်ဘူးပဲမလုံနိုင်ရင်လောဘဒေါသဖြစ်ဘယ်သူမှကိုယ့်ကိုပင်မအောင်မနှိမ့်ဆက်နိုင်ဘူးဟုတ်လားတကယ်တမ်းကကိုယ့်ရဲ့လောဘဒေါသပဲကိုယ့်ကိုပင်မအောင်နှိမ့်ဆက်တယ်ပြမက်ကလုံနိုင်ပါတယ်ဆိုရင်လည်းသူတို့အလွန်ဆုံးအိဋ္ဌာယုံအနိဋ္ဌာယုံနဲ့ကိုယ့်ရှိရသရုပ်ဆောင်ပြယုံလောက်ပဲလုံနိုင် အဲ့ဒါကိုတောင်းမယ်ဆိုတောင်းလို့ရရင်နော်အဲ့ဒါမြတ်စွာဘုရားအဲ့လိုပူပန်စီတတ်တဲ့ကိလေသာတွေမရှိဘူးအနိဋ္ဌာယုံနဲ့တွေ့ရလဲမြတ်စွာဘုရားမှာဒေါသဖြစ်တယ်ဆိုတာမရှိဘူးအိဋ္ဌာယုံနဲ့တွေ့ရလဲမြတ်စွာဘုရားမှာလိုချင်မဲ့မောတယ်ဆိုတာမရှိဘူးဒါသူ့ရဲ့စိတ်နှလုံးဟာပဂရိအေးချမ်းတယ်အဲ့ဒါကိုအရဟံလို့ပြောတာအရဟတောဆိုတာအဲ့ဒါနော်ပြီးတော့ပါတော့တမ္မာသမ္ဗုဒ္ဓတ္တတမ္မာသမ္ဗုဒ္ဓတ္တတမ္မာကောင်းမွန်မှန်ကန်စွာတန်ကိုယ်တိုင်ဗုဒ္ဓတ္တသိတာတရားအလုံးစုံကိုမှန်မှန်ကန်ကန်ပြည့်ပြည့်စုံကိုယ်တိုင်သိတာ အလုံးစုံကိုသိတာမြတ်စွာဘုရားလောက်တော်တာမရှိဘူးပေါ့သောသောအရဟံဆိုတာကအလုံးစုံဖြူစင်တာမြတ်စွာဘုရားလောက်ဖြူစင်တန်ရှင်းတာကောင်းတာမရှိဘူးပေါ့အရဟံဆိုတာကောင်းရခြင်းရဲ့နော်အဓိကလိုရင်းနားလည်ရတဲ့အတိတ်ပဲမြတ်စွာဘုရားလောက်ကောင်းတာမရှိဘူးသမန်သမဗုဒ္ဓဆိုတာမြတ်စွာဘုရားလောက်တော်တာမရှိဘူးအလုံးသိဘဂဝါဆိုတော့မှအလုံးပြည့်စုံသွားတာဘဂဝါဆိုတာနော်ဟိုလူတွေကတော့ဘလို့နားလည်တာဘုံတော်နန္ဒကံတော်နန္ဒညံတော်နန္ဒတကိုးတော်နန္ဒ အတရေတော်နန္ဒဟာအနန္ဒတွေနဲ့ကွာနော်မြတ်စွာဘုရားအလုံးပြည့်စုံအဲဘုန်းဘတော်ဘလို့နားလေလို့သူ့ရဲ့တန်တရားတစ်လျှောက်လုံးကဖြစ်ကျင်ခဲ့တဲ့ကောင်းမြတ်တဲ့အလုပ်တွေရဲ့အကျိုးရလဒ်ကိုဒီဘဝမှာအကုန်လုံးပြီးပြည့်စုံရနောက်ထပ်သူဘဝဆက်တမ်းဖြစ်တာအန္တိမဘဝနော်အစီမဘဝနော်ဒါကြောင့်ဒီဖြစ်ထားတဲ့ပါရမီတွေကနောက်ထပ်အကျိုးပေးစရာဘဝမရှိတော့တဲ့အတွက်ကြောင့်ဒီဘဝမှာပြုံးပြီးတော့အကုန်လုံးသူကလည်းအကျိုးပေးမယ်ငါလည်းအကျိုးပေးမယ်ဟာမေတ္တာတရားလည်းငါသူ့ကိုရုပ်လှအောင်လုပ်ပေးလိုက်အောင် ရှေ့ကဖြည့်ခဲ့တဲ့ပါရမီပညာလည်းသူ့ကိုငါထက်မြင့်အောင်လုပ်ပေးလိုက်ပြီအကုန်လုံးကသူ့ကိုလိုလေသေးမရှိဘက်စုံတောင်းစုံကလည်းအပြည့်စုံဆုံးလူသားတစ်ယောက်ဖြစ်အောင်လုပ်ပေးလိုက်တယ်ဒါကြောင့်လောကီဘက်မှာလည်းရုပ်အားဖြင့်လာမလားစကားပြောတာအဖြစ်လားဘာလားဘယ်ဘက်ကမှကြိုက်တဲ့ရှုတော့ကနေပြီးတော့ရှင်လိုက်မြတ်စွာဘုရားကိုရှင်နိုင်တာမရှိဘူးဒါသူလုပ်ခဲ့တာသူရတာပဲလေအဲ့ဒါပါခေါ်တော့ဘဂဝါပြုကျင့်ခဲ့တဲ့ပါရမီတော်နဲ့ရောင်လောကီလောကုတ္တရာကောင်းမြတ်သောဂုံဖျားဖျားတို့ဖြင့်ကောင်းစွာဂုံလုံးပြည့်ပြည့်စုံတော်မူပါသောမြတ်စွာဘုရား ဒါဘာတွေပြောနေတာကောင်းတဲ့စိတ်ကလေးကိုပုံဖော်နေတာမေတ္တာထားရင်ကောင်းတဲ့စိတ်ဖြစ်တယ်အခုမြတ်စွာဘုရားရဲ့အလွန်မှန်ကန်တဲ့ဂုဏ်တွေကိုဘုန်းဘုန်းတို့စဉ်းစားလိုက်ရင်ကောင်းတဲ့စိတ်ဖြစ်တယ်အဲ့ဒီကောင်းတဲ့စိတ်ဟာအေးသလားပူသလားတက်တာသလားပင်ပန်းသလားကိုကိုယ်တိုင်သိနိုင်တက်တာလိမ့်မယ်နော်ချမ်းသာလိမ့်မယ်ငြိမ်းအေးလိမ့်မယ်နော်အဲကောင်းတဲ့စိတ်ရဲ့စွမ်းရည်တတိလေးတို့ဘုံဘုံပြောနေတာကောင်းတဲ့စိတ်ဆိုတာဘာလို့မေတ္တာစိတ်ဘုရားအကြောင်းအာယုံပြုတဲ့စိတ်ဒါလူငယ်တွေနားလည်အောင်အကြံပြုပြောတာအဓိကကတော့ အလောဘအဒေါသအမောဟမေတ္တာဆိုတာအဒေါသဖြစ်ဖို့လုပ်တာနော်ခုနဗုဒ္ဓနုတ္တိဆိုတာအမောဟအတိတွေဖြစ်ဖို့လုပ်တာတိတော့ကောင်းသွားတာသူကဟုတ်လားတကယ်လို့ဘုန်းတို့အတုပဘာဝနာတို့ဘာတို့ပွားမယ်ဟုတ်လားအဲ့လိုလုပ်မယ်ဆိုရင်အလောဘထင်ထင်ရှားရှားဖြစ်မယ်ပေါ့နော်ခန္ဓာကိုယ်ရဲ့မတင့်တယ်မှုစဉ်းစားခြင်းဖြင့်အလောဘတိတိချာချာဖြစ်လူချင်းမငုံမှုကင်းတဲ့သဘောဟာတိတိတဖြစ်မယ်အဲ့ဒီအချိန်မှာလဲစိတ်ဟာ တတ်တာမှုငြိမ်အေးမှုရလိမ့်မယ်ဆိုတာကိုဘုံဘုံတို့သိနိုင်လိမ့်မယ်ပေါ့ဟုတ်လားအဲ့ဒီကောင်းတဲ့စိတ်ကိုခုမြတ်စွာဘုရားပြောနေတာနော်မိဘတွေကမပေးနိုင်တဲ့ချစ်တဲ့ခင်တဲ့လူတွေကမပေးနိုင်တဲ့ချမ်းသာမျိုးကိုသူပေးလိမ့်မယ်ဟုတ်လားဒါကြောင့်ဘုံတို့ပြင်ဘက်မှာအာကိုအာရာပြုစရာတကယ်မရှိပါဘူးကိုယ့်အတွက်အာကိုအာရာပြုစရာကိုကိုယ်တိုင်ကြိုးပမ်းအထုတ်လို့ဖြစ်ပေါ်လာတယ်ကိုယ့်ရဲ့ကောင်းတဲ့စိတ်ဘာဖြစ်လို့တော့သူဟာဖြစ်စဲမှာကိုပဲအေးချမ်းစီတယ်ငြင်းအေးစီတယ်အခုအဲ့ဒါလေးကိုပြောနေတာဟုတ်လား ဒါတည်းမကဘူးသူကြီးထွားလာပြီဆိုရင် သူဘလို့စကားမျိုးပြောမှာတော့မှန်ကန်တဲ့အကျိုးရှိတဲ့စကားမျိုးပဲပြောမှာ သူကြီးထွားလာပြီဆိုသူဘာပဲလုပ်မှာတော့သူကောင်းတာပဲလုပ်မှာ ဟုတ်လားအဲ့လိုဆိုရင် तू ကဒီဘဝတွေကိုပဲနော်ပီတိနဲ့နှစ်သက်ရမယ်သူ့ရဲ့ဒီစိတ်စေနာတွေကနော်ဇောတန်ရဲ့တန်လုံးတယ်လို့ဒီဘဝတွေဒိဋ္ဌာဓမ္မဝိနည်းကံအနေနဲ့လည်းကောင်းကျိုးချမ်းသာကိုမရနိုင်ဘူးလားရနိုင်တယ်တန်တရားတစ်လျှောက်ဒီဘဝရဟန္တာမဖြစ်သေးလို့ဘဝဆက်ရအောင်မယ်ဆိုရင်လည်းပဲ သူ့ရဲ့ဒီကောင်းမြတ်တဲ့စိတ်ကိုအခြေခံပြီးတော့ဖြစ်ပေါ်ခဲ့တဲ့လှုပ်ရက်တွေပြောရက်တွေကသူ့ကိုမလုပ်မှာလို့ကောင်းအောင်ပဲလုပ်မှာဒါကြောင့်မြတ်စွာဘုရားအေးအကူကျင်တယ်ဆိုရင်ကောင်းတဲ့စိတ်ကလေးသာဖြစ်အောင်လို့သူအားလို့လို့တခြားဘေးရမှာအကူရမရှိဘူးဆိုတာကိုထင်ထင်ရှားရှားပြောတာဒါကြောင့်ဘုန်းဘုရားဒီတရားလေးကဘယ်တော့မှမယိုးတဲ့တရားလေးပေါ့နော်ဘုန်းဘုန်းတို့အတွက်အမြဲတမ်းလိုအပ်တယ်ပေါ့အမြဲတမ်းနှလုံးသွင်းသင့်တယ်ဘုန်းဘုန်းတို့ကဒီနားပဲမှားနေတာလေဒီနားမှာပဲလိုးနေတာဒီနားလေးပဲလိုးနေတာ ဒီနာလေးဖြည်လိုက်ရင်အကုန်ပြည့်သုံးသွားမှာနော်ဒီနာလေးဆိုတာဘာလဲဒီစိတ်ကလေးပဲဒီစိတ်ကလေးပဲနော်ဒါကြောင့်မြတ်စွာဘုရားနော်စိတ်အဓိကပဲစိတ်ဒေနာနေဒီလောကစိတ်ဒေနာပိကတတိဟဲ့လောကစိတ်ကကောင်းဆောင်နေတာစိတ်ဆိုးရအောင်တတ်တော်တယ်ဒီရိုးရိုးပါအောင်လိုက်နေရတာစိတ်ရအကုန်လုံးကပါတော့နောက်လိုက်ငယ်သားတွေကြီးပဲတကယ်တော့သူဆရာကြီးပဲတကယ်တော့အဲ့ဒီဆရာကြီးကိုဘာလုပ်နိုင်တာလဲကိုကကိုင်နိုင်အောင်ဘုန်းဘုန်းတို့ကစူးစမ်းကြည့်နေတာဟုတ်လားအဲ့ဒါမကောင်းတဲ့စိတ်ဖြစ်ရင်တော့ အဆိုးဆုံးရန်သူရဲ့နှိမ့်ဆက်တာကိုကိုခံရမှာပဲကောင်းတဲ့စိတ်ဖြစ်ရင်တော့အကောင်းဆုံးမိတ်ဆွေရဲ့နော်အကူကြီးဆောင်ရမှုကိုခံရမှာပဲဒီသဘောမျိုးပေါ့ဟုတ်လားဒါကြောင့်ဘုန်းတို့ဘုရားမှာဘာကြီးကြီးဆုံးလို့လဲလို့မေးရင်အကောင်းတဲ့စိတ်ဖြစ်ဖို့နဲ့ကောင်းတဲ့စိတ်ဖြစ်ဖို့ဒါကိုဘုရားရဲ့အဆုံးအမနဲ့ညှိမယ်ဆိုရင်တပ္ပပပတအာကာရဏမကောင်းတာမှန်သမျှမလုံးနဲ့ကုသလတဥပဒနာကောင်းတာမှန်သမျှပြည့်စုံစေရမယ်။သစိတ်တပရိယောဓမနမိမိစိတ်ကိုဖြူရှင်အောင် စောင့်တင်ရမယ်မကောင်းမှုရောင်းကောင်းမှုဆောင်ဖြူအောင်စိတ်ကိုထအဲចောင်းဘဝမှာအဲ့ဒါကြောက်တုံးကြီးမှာအဲ့ဒါရေးတာနော်ဒါအကုန်လုံးကဒီထဲမှာသွားပြီးတော့ဘယ်လိုလုပ်အကျုံးဝင်မှာအခုကမကောင်းမှုရှောင်ကောင်းမှုဆောင်ပဲလာဟုတ်လားပြီးရင်ဗာကြံသေးတော့ဖြူအောင်စိတ်ကိုထားလာရအောင်မယ်နော်အဲ့ဒါလေးကိုဘုမဘယ်လိုပြောရင်တော့အေးဟုတ်ပြီမကောင်းတဲ့စိတ်ကကြောက်စရာကောင်းတယ်ပြောခဲ့ပြီးအချင်းချုပ်ကောင်းတဲ့စိတ်ကအာကိုတိုက်တယ်ပြောခဲ့ပြီးအချင်းတို့ အချင်းချုပ်အဲ့လိုဆိုရင်မကောင်းတဲ့စိတ်မဖြစ်ဘဲနဲ့ကောင်းတဲ့စိတ်ဖြစ်အောင်ဘုမတို့ဘလို့လုပ်မလဲကဲနီလန်းပိုင်းဆိုင်ဒါလည်းအရေးကြီးလိုအပ်တာပဲလို့ထင်တယ်နော်ဘလို့လုပ်မလို့တတိပဋ္ဌာန်နီးပညာနဲ့လောက်ရအဲ့ဒါအထီအောင်ဆုံးပြည့်စုံဆုံးပဲနော်တတိပဋ္ဌာန်ဆိုတာကကိုယ်ခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့သဘာဝတရားကိုဖြစ်ပေါ်စေအခိုက်အတန့်မှာအတိအမှတ်ပြုတ်ပြုတ်ပြီးတော့နေတဲ့နည်းကိုပြောတာဥပြီးတော့ရှင်းအောင်ပြောရင်ကိုကိုကိုနားလည်အောင်စ조사အောင်စ조사တတ်အောင်သင်ပေးထားတဲ့နည်းပဲ ကိုယ်ကတော့ကိုယ်ခန္ဓာကိုယ်ကြီးနဲ့အတူတူတာနေနေတာသိတာမဟုတ်ဘူးကိုယ်စိတ်ကိုလည်းဘာမှသိတာမဟုတ်ဘူးနော်ကိုယ်စိတ်ကိုသိတတ်တဲ့နေရာမှာပဲထားတာသိအပ်တဲ့နေရာမှာမထားဘူးဟုတ်လားသိရသူနဲ့တော့လိုက်သိနေတာသူ့ကိုပြန်သိရကောင်းမှမသိသဘောပေါက်လားဒီစကားလေးကိုသဘောပေါက်လားသူနဲ့ပဲလိုက်သိနေသူနဲ့တော့လိုက်သိနေဒါလေးသူ့ကိုပြန်ပြီးတော့သိရကောင်းမှမသိဘူးမသူ့ကိုပြန်သိနိုင်မှဘုံလို့သူ့ကိုကင်တွယ်နိုင်မှ သဘောပေါက်လားသူနဲ့လိုက်တိနေုံနဲ့တော့သူနဲ့လိုက်တိတာကိုစူးစမ်းလျင်မလို့စိတ်ကသူ့သဘောအတိုင်းသူတိနေတာပဲအဲ့ဒီဟာတိနေတဲ့သဘောပေါက်ပဲနောက်ထပ်တိနေတဲ့သဘောပေါက်နဲ့ထပ်တိရမယ်ဒါမို့လို့ဆိုတော့ရေဟောတာယူတော့မဆိုရှစ်စိတ်နောက်စိတ်ရှစ်စိတ်ကိုနောက်စိတ်နဲ့လိုက်တိရှစ်စိတ်ကမရှိတော့ဘူးတကယ်အဲ့ဒီနောက်စိတ်လိုက်လိုက်တိတဲ့စိတ်နဲ့လှုပ်ကြည့်လို့ရှိရင်လောကရဲ့သဘောကိုအများကြီးနားလည်တယ်အဲ့တော့သတိပဋ္ဌာန်ဆိုတာဘာတော့ခုလိုရင်းလေးပြောနေနော်အခုဓမ္မရဏအလူရှင်ကနော်15မိနစ်လောက်ဝိပဿနာတရားလေး အားထုတ်ခြင်းပါလေဆိုပြီးတော့တောင်းဆိုထားတာလည်းရှိအဲအဲလာမကြီးရွယ်ပဲနဲ့ရောက်သွားစကားအဲ့ဒီလမ်းကြောင်းရောက်သွားနော်အဲ့တော့တတိပဋ္ဌာန်ဆိုတာဘာတော့ကိုယ်အကြောင်းကိုကိုမှန်မှန်ကန်ကန်သိအောင်ကြိုးစားတာကိုယ်အကြောင်းဆိုတာကိုယ်ခန္ဓာကြီးရဲ့အကြောင်းကိုပြောတာပေါ့နော်ကိုယ်ခန္ဓာကြီးကနော်ဖောက်ပြန်တတ်တဲ့ရုပ်အစုကြီးနဲ့အခြေခံတိဆောက်တာလေအဖောက်ပြန်တတ်တဲ့နေရာအဖျားတစ်ထောက်စားတောင်မရှိဘူးနော်စပင်မွေးစားချီဝါဆိုအကုန်လုံးကဘလောင်းပလဲဘလောင်းပလဲအရာတွေကြီးပဲ ဘာမှစိတ်မချသောမသေးကြသောမရေရာသောနော်တမျိုးမျိုးထဲမှာရက်တည်၍မနေသောဖြစ်ခြင်းတို့ဖြစ်နေသောတဘာဝကိုယုတ်လို့ခေါ်တာဟုတ်ဟုတ်လားအဲ့ဒီယုတ်မှာနန္တရားမှီးပြီးတော့ဖြစ်နေတယ်နန္တရားမှာစိတ်ကကောင်းဆောင်တယ်မြင်လိုက်ရင်သိတယ်ကြားလိုက်ရင်သိတယ်သိတယ်သိတယ်သိတယ်ဆိုတော့ဝိညာဏတတ်6ခုဟုတ်လားအဲ့ဒီသိပြီးရင်ဘာတော့ချမ်းသာတဲ့ဆင်းရဲတဲ့ခံစားမယ်ပေါ့နော်ဒါအကောင်ဆိုးဘာလာညာလာမှတ်ထင်ပဲဆွဲလန်းပဲဆိုတာတွေကပါလာပြီဟုတ်လားအဲ့ဒီမှာတုံ့ပြန်မှုတွေပါလာပြီ နော်ခံစားတယ်မှတ်သားတယ်တုံ့ပြန်တယ်ဒီသုံးခုခြံရံပြီးတော့တိတယ်ဆိုတဲ့သဘာဝဖြစ်တယ်ဒါကိုနမခန္ဓာ၄ပါးခေါ်တာပေါ့နော်အဲ့ဒီသဘာဝတွေကိုအမှန်အကန်တိကြိုးပမ်းအထောက်တက်ဖို့မြတ်စွာဘုရားသင်ပေးတဲ့နီလန်းပฏิပဋ္ဌာန်ဆိုတာအဲ့ဒီနီလန်းတွေအကျယ်ကြီးတွေကလိုရင်းကိုအနှစ်ချုပ်အကုန်လုံးစုစည်းပြီးတော့အနှစ်ချုပ်လိုက်ရင်ဖြစ်တိုင်းတိဒါပဲနော်တကားများဘူးနော်ဖြစ်တိုင်းတိဒီကလုံးမှာသုံးလုံးနဲ့ ဖြစ်တိုင်းသိထပ်ပြီးတော့ရှင်းရမလို့ဘလို့သိရမှာလို့ဖြစ်နေတဲ့အတိုင်းသိဖို့ပဲဒါနည်းနည်းလေးချဲ့လိုက်ပြီပေါ့နော်အဖြစ်တိုင်းသိရမှာဘလို့သိရမှာဖြစ်နေတဲ့အတိုင်းသိကိုသိချင်တယ်လို့မသိနဲ့လို့ပြောတာ तू ကပူနေတယ်လို့ပြရင်ပူနေတယ်လို့ပဲသိလိုက် तू ကအေးတယ်လို့ပြရင်အေးတယ်လို့ပဲသိလိုက် तू ကစိတ်ဆိုးတယ်လို့ပြရင်ဆိုးတယ်လို့ပဲသိလိုက်ကောင်းတယ်လို့ပြရင်ကောင်းတယ်လို့ပဲသိလိုက်သူ့ကိုမှတ်တမ်းတင်တာပဲတကယ်ကအဲ့ဒါဆိုလို့ရှင်သူတို့ကဘာတွေလဲဆိုတာကိုတဖြည်းဖြည်းနဲ့နားလည်လာတယ်ပေါ့ တကယ်တမ်းကအဲ့ဒီဖြစ်ပေါ်သမျှသဘာဝတရားအလုံးဟာအိဋ္ဌဒုက္ခအနတ္တပဲဒါပဲလေကိုသိတာမသိတာတခဏနော်သူတို့ကတော့ဒီလမ်းကြောင်းမှာသွားသွားနေတာအိဋ္ဌဆိုတာဘာတော့မတည်မြဲတဲ့သဘောခုဖြစ်ပြီးတော့အခုမရှိတော့ဘူးအဲ့ဒါမဟုတ်တော့ဘူးအခုနောက်ထပ်တစ်ခုဖြစ်နေတယ်ခုဒါဖြစ်တယ်နောက်နောက်အခုမှအဲ့ဒီဟာမဟုတ်တော့ဘူးသူအဲ့လောက်ထိမြန်မြန်ဆန်ဆန်သွားတာနော် အခုဆိုတာလည်းပို့ပြီးတော့မြန်အောင်မပြောတတ်တော့လို့ပြောမရလို့တကယ်တမ်းကတော့တစ်စက္ကန့်ရဲ့အပုံတရားပုံတိုင်းပြောပြောလို့ရတယ်အပုံတစ်ထောင်ပုံရင်လည်းပြောလို့ရတယ်အဲ့ဒါပြီးရင်နောက်ဟာတခုသူ့ရှိရဖြစ်ခဲ့တာသူမဟုတ်တော့မရှိတော့ဘူးဒီလိုသွားနေတာအဲ့ဒါဘာခေါ်တော့အနေဆဟုတ်လားအဲ့ဒါလို့ဒလဇက်ပြောင်းလဲနေတဲ့အတွက်ကြောင့်ကောင်းမွန်တဲ့အရာမဟုတ်ဘူးနှစ်သက်ဖွယ်ရမျက်နှိုးဖွယ်ရဆွဲလန်းသိပ်ပိုက်စရာမျက်နှိုးစရာကောင်းတဲ့ရယူခြင်းစရာကောင်းတဲ့အရာမဟုတ်ဘူးဆိုတာဘာပြောတာလဲဒုက္ခဟုတ်လားတဘာဝတရားရဲ့ အဓိကသူတို့ရဲ့လက္ခဏာပေါ့နော်ပြောင်းလဲနေတာရယ်ကောင်းမွန်တဲ့သဘောမဟုတ်တာရယ်အဲ့ဒီမပြောင်းလဲတာကြီးကိုပြောင်းလဲနေတာကြီးကိုမပြောင်းလဲအောင်လုပ်လို့မရမကောင်းမွန်တာကြီးကိုကောင်းမွန်အောင်လုပ်လို့မရဘယ်သူမှဝင်ရောက်ဆွတ်ဖက်လို့မရတဲ့သူလမ်းကြောင်းသူသွားနေတာကြီးကိုဒီတိုင်းပဲကြည်နေရကြည်နေရင်လည်းလို့ဘာမှလုပ်လို့မရတေချာစဉ်းစားနော်ဒီရုပ်တည်နေလေကသူဖြစ်เสียရှိတဲ့အကြောင်းလည်းသူသွားနေတာအမှုတေချင်းကြလို့တေဘယ်သူမှမတတ်နိုင်ဘူးဒီတိုင်းပဲ မွေးချိန်ကြလို့မွေးလာတယ်ဒါလည်းဘယ်သူမှမတတ်နိုင်ဟုတ်လားသူ့ရဲ့အကြောင်းကိုသူ့ကိုမကြိုက်ဘူးဆိုသူ့အကြောင်းကိုဘုန်းတို့ဖြစ်စည်းနိုင်မှဒီအကျိုးကရက်သွားပါနော်တော့ဖြစ်လာပြီဟေ့အကြောင်းရှိလို့ဖြစ်လာပြီဟေ့ဆိုရင်ဘယ်သူမှဘာမှမတတ်နိုင်ဘူးဖះလည်းမတတ်နိုင်ဘူးအဲ့ဒါမျိုးအစိုးအပိုင်လုပ်လို့မရတာဘာခေါ်တော့အနတ္တဒါပဲယုံတန်တို့ရဲ့လမ်းစဉ်ဒါပဲအိဋ္ဌဒုက္ခအနတ္တအဲ့ဒီအိဋ္ဌဒုက္ခအနတ္တမှာမှာဘယ်သူခေါင်းချုပ်အဓိကအကြဆုံးအရေးကြီးဆုံးသိရမှာလဲလို့မယ်အိဋ္ဌအိဋ္ဌအောင်နားလည်ဒုက္ခနဲ့အနတ္တအလိုလျောက်နားလည်သွားလိမ့်မယ် ဟုတ်လားအဲ့တဘာတော့ခုဘုံဘုံပြောနေတာတတိပဋ္ဌာန်ဆိုတာကိုအကြောင်းကိုသိအောင်လုပ်တာကိုအကြောင်းဆိုတာဘာလို့ဆိုတော့အမြဲတမ်းပေါက်ပြန်ပြောင်းလဲနေတဲ့ရုပ်စုနာမ်စုဖြစ်ပေါ်နေတဲ့တဘာဝဟုတ်လားအဲ့ဒါကိုသိဖို့အတွက်ဘုံဘုံတို့ရဲ့လုံဆက်တွေမပါဘဲနဲ့အတွေးအမြင်တွေအထင်တွေမပါဘဲနဲ့ဖြစ်နေတဲ့အတိုင်းလေးသိနေလို့ပြောတာအဲ့ဒါသိနေရင်သူ့အတူသူ့သူ့တဘာဝကိုဘုံဘုံတို့တဖြည်းဖြည်းနဲ့တည်ငြိမ်မှုလေးရလာတာနဲ့အများရိပ်မိလာမှာပေါ့နော်ကိုလောကမှာဖြစ်နေတာလေးကိုဖြစ်နေတဲ့အတိုင်းလေးသိဖို့ပဲ သူရှုတယ်လို့လည်းပဲမှတ်ချက်မပေးနဲ့ကောင်းတယ်လို့လည်းပဲမှတ်ချက်မပေးနဲ့ဟုတ်လားသူဖြစ်နေတာကိုဖြစ်နေတဲ့အတိုင်းဒီအနိစ္စကိုတိကိုတိလိုက်ဟုတ်လားတဘောပေါက်ရလားအင်းအဲ့ဒီတတိပဋ္ဌာန်နီးဟာဆိုတော့ပြောခဲ့တယ်မကောင်းတဲ့စိတ်ကိုမဖြစ်ဖို့ကောင်းတဲ့စိတ်တွေဖြစ်ဖို့အတွက်ကြိုးပမ်းအထောက်တဲ့နေရာမှာအထီအောင်ဆုံးနေလမ်းမယ်ဒါကြောင့်မြတ်စွာဘုရားဒီဟိုနွေကာလရဲ့နောက်ဆုံးလမှာရုတ်တရက်အခမဲ့မိုးကြီးရွာနော်မဟာအက္ကလမေကော နွေကာရဲ့နောက်ဆုံးလမ်းတနွေကာလုံးပူတာတာဆိုတဲ့အခါကျတော့အာ6တယောင်ပြီးတော့ဖုန်တွေဟာအကုန်လုံးကမြူတွေအနေနဲ့ကောင်းငင်မှာအုံမှိုင်းပြီးတော့ဒီခါလေးနီးပြေပြေဖြစ်နေတာရှိတယ်အဲ့ဒါမြူတွေပေါ့နော်တနွေကာလုံးပူတာတာကြီးလေဟုတ်လားအဲ့ဒီမြူတွေကိုတဲ့အကာလမေကတော့အခါမဲ့ရွာလိုက်တဲ့မိုးကြီးဟိုးတော့ရွာချစောစောတုန်းကမှနီးပြေပြေနဲ့အုံမှိုင်းနေရတယ်မိုးလဲလင်းသွားရင်ဘာမှမရှိတော့ကြီးလဲပြီးတော့ကောင်းငင်ပြားပြီးတော့ကြီးလင်းသွားတယ် အဲ့ဒါနဲ့ဥမာပေးတယ်နောက်အခါမဲ့ရွာလိုက်တဲ့မိုးကြီးဟာကောင်းကင်မှာစိုက်နေတဲ့မြူတွေတခဏချင်းပဲဖယ်ရှားပစ်လိုက်တယ်လို့မျိုးကိုယ့်ရဲ့စိတ်နှလုံးမှာဖြစ်ပေါ်နေတဲ့မကောင်းတဲ့ဓာတ်တွေမကောင်းတဲ့အမြင်တွေမကောင်းတဲ့အတွေးတွေမကောင်းတဲ့စိတ်တွေအကုန်လုံးကိုတတိပဋ္ဌာန်တရားဟာပွားများအပ်သောတတိပဋ္ဌာန်တရားတခဏချင်းဖယ်ရှားနိုင်တယ်လို့တတိပဋ္ဌာန်ကတန်ယူပါအဲ့တယ်ဟောဟုတ်လားဒါကမကောင်းတဲ့စိတ်ကိုဖယ်ရှားနိုင်တယ်ဆိုတာကိုဒေသနာသက်တည်ပြောတာပေါ့နော်နောက်ကောင်းတဲ့စိတ်ကိုဖြစ်ပွားစေတယ်ကြတော့ဘယ်လိုပြောတော့အဲအဲ့ဒါကြတော့ကောင်းကင်နဲ့ဥမာပေးတယ် အထက်မိုးကောင်းကင်မှာလေမျိုးစုံတိုက်တယ်အရှိလေနောက်လေတောင်လေမြောက်လေလေချမ်းလေနုလေအီဘူးလေအေးအစုံကိုတိုက်တယ်တဲ့အထက်မှာအဲ့လိုပဲတတိပဋ္ဌာန်တရားပွားလို့ရှိရင်ဟောတမ္ပဒံတရား၄ပါးအေဒီဘတ်၄ပါးဘူ၅ပါးအိန္ဒြေ၅ပါးဘုဇင်9ပါးမက်ကင်10ပါးဘောဓိပက္ခတရား39ပါးကိုုံရောပါနော်အဲ့ဒီအကုန်လုံးမြင့်မြတ်မှုမှန်တယ်မြတ်ကောင်းမြတ်မှုမှန်တယ်မြတ်ကုသိုလ်တွေမှာဘောဓိပက္ခအချုပ်ပဲနိအဲ့ဒါတွေအကုန်လုံးကအဲ့ဒီလူရဲ့စိတ်နှလုံးသားမှာအကုန်လုံးပြည့်စုံသွားမယ် လို့မြတ်စွာဘုရားဟောဟုတ်လားဒါကဘုံဘုံတို့စိတ်ကိုဖြူအောင်ထားဆိုတဲ့အပိုင်းလေဟုတ်တယ်မကောင်းတဲ့စိတ်မဖြစ်ဖို့ကောင်းတဲ့စိတ်ဖြစ်ဖို့ဘုံဘုံတို့ဘယ်လိုကြိုးပမ်းအထောက်အမလဲဆိုတဲ့အပိုင်းလေဟုတ်တယ်နော်ဘုံကမနေ့တုန်းကကြီးပေါင်းထားလို့မူးနေတာတရားမဟောနိုင်ဘူးလို့အောက်မိနေဒါသည်ဘာဖြစ်ဖြစ်အချိန်တိုင်းပြောင်းလဲနိုင်တာပဲလေဆိုတော့မဟုတ်ဘူးလို့ပြောမနေဘူးတတလေးအိတ်နေတာအခုမှဟောချင်ကြတော့သူ့သူကောင်းပါကောင်းပါဂုံမှာတော့အပူတော့ကတ်ထားတာ အဲ့တော့35မိနစ်ရှိပါတယ်နော်အဲ့တော့အကုန်လုံးဟိုကောင်းမြတ်တာကိုတောင်းတတာဖြစ်တဲ့အတွက်ကြောင့်ဘုန်းတို့လည်းပဲလောက်ကြည့်တာပေါ့နော်5မိနစ်လောက်10မိနစ်လောက်တရားလေးမှတ်ကြည့်အောင်နော်မကောင်းတဲ့စိတ်မဖြစ်အောင်ကောင်းတဲ့စိတ်ဖြစ်အောင်လက်တွေ့ကြိုးပမ်းအားထုတ်ကြည့်မယ်ဆိုတဲ့သဘောလေးဟုတ်လားခန္ဓာကိုယ်လေးကိုတက်တောင့်တက်တာလေးထားဘာမှတင့်ကြပ်ပြီးတော့မနေစေနဲ့ ခန္ဓာကိုယ်တင်းကျပ်ပြီးတော့မနေဖို့လိုတယ်လို့စိတ်ကိုလည်းပဲတင်းကျပ်ပြီးတော့မထားနဲ့တတောင်တတလေးကိုခန္ဓာရဲ့အကြောင်းဘလို့ဖြစ်နေလဲဆိုတာလေးကိုသိဖို့ကြိုးစားမယ်ဆိုတာတည်းမပူပါနဲ့ဘာရခြင်းလဲဘာဖြစ်ခြင်းလဲမရှိပါနဲ့ငြင်းအေးခြင်းလဲဆိုတာလေးတောင်မှလိုချင်တဲ့သဘောလေးဖြစ်မနေပါနဲ့ငါစိတ်တွေဘလို့ဖြစ်နေတော့ငါခန္ဓာကိုယ်ဘလို့ဖြစ်နေတော့ဒါလေးကို ဖြစ်နေတာလေးကိုအခုလောလောဆယ်ဖြစ်နေတာလေးကိုလိုက်ပြီးတော့သိကြည့်မယ်ဒီလိုလေးသဘောထားဒါမြတ်စွာဘုရားခန္ဓာကိုယ်ရဲ့အကြောင်းကိုအမှန်ကန်သိဖို့ကြိုးပမ်းအထောက်တဲ့နေရာမှာအလွယ်ကူတော့ကနေစပြီးတော့သင်ပေးတယ်အဲ့ဒါပါလဲဆိုတော့အာနာပါနာဝင်လေထွက်လေအလွန်ထင်ရှားတဲ့ဖြစ်ပေါ်လာအောင်ကိုယ်လည်းလှုပ်ယူစရာမလိုတဲ့တကယ်တဘာဝတရား န္ဓာကိုယ်ကြီးမှာအဓိကအကြဆုံးအစိတ်အပိုင်းကြီးတစ်ခုလို့တော့ဆိုနိုင်မယ်ထင်ပါတယ်ဝင်လေထွက်လေဒီခန္ဓာကိုယ်ကြီးရှင်းသန်းနေဖို့မသေးဖို့အတွက်ဟောတော့လေအမြဲတမ်းလိုအပ်တယ်လေရဲ့အပြောင်းအလဲအမြဲတမ်းလိုနေတယ်ဘုန်းတို့ခန္ဓာကိုယ်ကြီးရဲ့တဘာဝအလွန်ထင်ရှားပါလေနဲ့သတိမထားမိတော့မသိကြဘူး အစာအာဟာရလိုတယ်တရက်ကို3အားလောက်ထည့်ပေးရတယ်ရှည်လိုတယ်ခဏခဏတောက်ပေးရတယ်အဲ့ဒါလည်းပို့ပြီးတော့လိုတာကလေပဲတမိနစ်ကိုဘယ်နှခါလောက်ရှူနေရလဲလေရဲ့လိုအပ်ချက်ခန္ဓာကိုယ်ကြီးနဲ့လေနဲ့ရဲ့ဆက်ဆက်မှုဒါကြောင့်ဝင်လေထွက်လေရဲ့နဲ့ဆိုင်တဲ့အတိတ်ပဲကိုစဉ်းစားမိဖို့ဒါလေးကိုပြောတာအချိန်တိုင်းလိုနေတယ် သေရေးရှင်ရေးကိုလိုနေတာမရရင်သေမှာအဲ့ဒီလေးကိုရအောင်ရှူရတယ်ပြီးရင်အတွင်းထဲကအညစ်အကြေးကိုအဲ့ဒီလေးနဲ့ပြန်ပြီးတော့ထုတ်ရတယ်ကိုကသာတတိမထားလို့မသိတာခန္ဓာကိုယ်ကြီးကရှင်သန်ဖို့အတွက်နားခြင်းမရှိပဲနဲ့တလက်ဆက်အလုံးလုံးနေဝင်အောင်လုပ်ရတယ်ထွက်အောင်လုပ်ရတယ်အစုံနဲ့နှာခေါင်းနဲ့အသက်ရှူလမ်းကြောင်းနဲ့အလုံးပေါင်းဆက်ပြီး ခန္ဓာကိုယ်ကြီးရှင်သန်ဖို့အတွက်အလုပ်ဖြစ်အောင်တက်ညီလက်ညီလုပ်နေကြတယ်အဲ့ဒါကိုမြတ်စွာဘုရားသတိထားခိုင်းတာဝင်လေလေးဝင်သွားတယ်သိနေလိုက်ပါဘာလို့သိရမှာလဲလေးဝင်သွားတယ်လို့ပဲသိနေလိုက်ပါထွက်လေလေးထွက်သွားတယ်ထွက်သွားတယ်လို့ပဲသိလိုက်ပါထွက်သွားတဲ့ကိစ္စကိုအစာအဆုံးသိလိုက်ပါနာရီများကိုတိခိုင်းတာရှိတယ်ဝမ်းပိုက်ကိုတိခိုင်းတာရှိတယ် မြတ်စွာဘုရားကတော့ဝင်လေလေးဝင်သွားရင်ဝင်သွားတယ်လို့သိလို့ဟောတယ်ထွက်လေလေးထွက်သွားရင်ထွက်သွားတယ်လို့သိလို့ဟောတယ်ခြေတော်ရှင်ဝေဘုဆရာဘုရားကြီးကတော့ဝင်လေထွက်လေကြောင့်နာသီပြမှာဖြစ်ပေါ်သွားတဲ့ထိမှုသဘောကိုဒလဇက်တီခိုင်းပါတယ်မဟာကြီးဆရာဘုရားကြီးကတော့ဝင်လေထွက်လေကြောင့်ဖြစ်ပေါ်နေတဲ့ဝမ်းပိုက်ရဲ့ဖောင်းမှုပိန်ကျသွားမှုဒါကိုလိုက်ပြီးတော့တီခိုင်းပါတယ်ကိုကြိုက်တာ ကိုလှုပ်တတ်တာကိုသဘောကျတာကိုလှုပ်လို့ရတယ်အဓိကကတော့ကို့မှာဖြစ်နေတာကိုကိုသိနေဖို့ပါပဲသဘောထားမှန်မှန်လေးနဲ့ရှုမှတ်တတ်ဖို့စဉ်းကျင်တတ်ဖို့ပွားများတတ်ဖို့တော့အရေးကြီးတာပေါ့တရားထုတ်တယ်ဆိုတာကိုခန္ဓာအကြောင်းကိုအမှန်တိုင်းသိအောင်လုပ်တာဖြစ်နေတဲ့သဘာဝတွေရဲ့အကြောင်းကိုအမှန်တိုင်းသိအောင်လုပ်တာ ခုကြားနေတာရှိတယ်ဘုံဘုံပြောနေတဲ့အတန်မျက်စိမိတ်ထားတာဆိုတော့မြင်တာတော့မရှိဘူးဒါပေမဲ့စိတ်ကတစ်ခါတည်းဟာတွေးနေတာရှိမယ်ခန္ဓာကိုယ်မှာအနာအပြားထိနေတာတွေရှိမယ်အနံ့ရတာအရသာတည်တာတော့ထင်ရှားမှာမဟုတ်ဘူးမြန်လောလေးချထားတော့အာယုံ6ပါးမှာကြားတာရဲ့ထိတာရဲ့တွေးတာရဲ့ဒီ၃မျိုးပဲတလဲတည်ထင်ရှားနေလိမ့်မယ် ဒါဟာတဘာဝတရားတွေပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့အကြောင်းအကျိုးဆက်ဆက် ပြီးတော့ဖြစ်ပေါ်နေတဲ့တသက်တဘာဝတရားတွေအဲ့ဒီတဘာဝတရားတွေကိုအမှန်မသိလို့လိုချင်မှုဆိုတာဖြစ်တာအဲ့ဒီတဘာဝတရားတွေရဲ့အကြောင်းကိုအမှန်မသိလို့မကျေနပ်မှုဆိုတာဖြစ်တာအတွေ့အကြုံလို့လည်းပြောလို့ရပါတယ်တဘာဝတရားတွေကိုမြင်နေကြတယ်အနံ့ရတယ်ရတာသိတယ်တွေ့ထိတယ်တွေ့ကြံတယ် ချမ်းသာတယ်ဆင်းရဲတယ်ဒါဟာပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့တက်တက်ကြောင်းကျိုးဆက်ဆက်ဖြစ်ပေါ်နေတဲ့သဘာဝတရားကြီးနေစာဒုက္ခအနတ္တသဘောရှိတဲ့သဘာဝတရားကြီးအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ပဲဘုံဘုံတို့နားမလည်နိုင်မှုတွေကြောင့်လောဘဒေါသမောဟဆိုတာဖြစ်ရတာလောဘဒေါသမောဟဖြစ်လို့စိတ်တွေပူလောင်ရတာပင်မရတာဆင်းရဲရတာကာယကံဝစီကံမနောကံတွေမှားကြရတာ မှားလို့မို့အကျိုးဆက်ဖြစ်တဲ့ဒုက္ခတွေကိုဆက်ပြီးတော့သိမ့်ပိုက်ကြရတာဘဝတွေဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်နေကြရတာဒီသဘာဝတရားတွေကိုအမှန်မသိလို့မမောနေတာလိုချင်နေတာအဲ့ဒီမမောမှုလိုချင်မှုကြောင့်ဘဝအတိတ်တွေထပ်ထပ်ထပ်ထပ်ပြီးတော့ရတာဖြစ်တာအဲ့ဒီဘဝတွေဖြစ်တိုင်းဖြစ်တိုင်းဘဝဒုက္ခတွေကိုဘုံဘုံတို့ရင်ဆိုင်ကြရတာပူကြရမှာ နားကြရမှာတေးကြရမှာ မသေးခင်မှာလောကဓာတ်အမျိုးမျိုးကိုတွေ့ရမှာကြုံရမှာအမျိုးမျိုးဘဝရဲ့ဒုက္ခတွေကိုခါးစီးပြီးတော့ရင်ဆိုင်ရရမှာခံရရမှာဘဝရလာဘဝဒုက္ခခံရဘဝဘာလို့ရတာတော့ဒီဖြစ်ချင်းဆိုတဲ့ဘဝကိုပဲအမှန်မသိလို့ဘဝနဲ့နေခြင်းနဲ့ရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့ဘဝတဏ္ဍကာမတဏ္ဍဒီလိုလိုခြင်းမမောမှုတွေကြောင့်ဘဝဖြစ်ရဘဝဖြစ်လို့ဘဝဒုက္ခတွေခံစားရတယ် ဒါပါပဲအဲ့လိုမျိုးမဖြစ်အောင်ဖြစ်ပေါ်နေတဲ့သဘာဝတရားတွေအတွေ့အကြုံတွေအမှန်သိအောင်ကြိုးစားတာအမှန်မသိကိလေသာဖြစ်မယ်ကိလေသာဖြစ်ကံဖြစ်မယ်ကံဖြစ်ရင်ဘဝရမယ်ဒါပဲကိလေသာဝကာမဝဝိပါကဝစက်ကြီးသုံးခုလဲတယ်ဆိုတာဒါပဲအဲ့ဒါလိုမဖြစ်အောင်အမှန်သိအောင်ကြိုးစားအတွေ့အကြုံသဘာဝတရားတွေကိုဒါတွေဟာဘာတွေလဲ တင်ခြင်းလို့တင်တာမျိုးမဟုတ်ဘဲနဲ့ကိုတွေးခြင်းလို့တွေးတာမျိုးမဟုတ်ဘဲနဲ့ဖြစ်နေတဲ့အတိုင်းမှန်လေးလိုက်သိအဲလိုသိလို့ရှိရင်လောဘဒေါသမောဟတတင်ကငြိမ့်နေငြိမ့်မှများလို့ရှိရင်တဖြည်းဖြည်းနဲ့ငြိမ့်အောင်နေတတ်လာတယ်။နောက်ကိုယ့်ရဲ့မြင့်မြတ်မှုတွေအကြီးအသေးမိလာတဲ့ချိန်မှာမဉ္ဇဉ်ပုံညာရနိုင်တယ်။ မဉ္ဇဉ်ပူဉ္ဇဉ်ရရင်ကိလေသာကိုသူ့အစစ်နဲ့သူအမြင့်ပြတ်ပယ်တတ်နိုင်ကိလေသာကိုပယ်တတ်နိုင်မှကံတရားအကောင်းဆုံးမျိုးမျိုးကိုဖြစ်ပေါ်စေတဲ့ကံတရားကိုပယ်တတ်နိုင်ရာရောက်မယ်ကံတရားကိုပယ်တတ်နိုင်မှအကျိုးရလဆင်းရဲဒုက္ခဆက်ကြီးရပ်မှာဒါအမြင့်မားဆုံးအနေအထားကိုပြောတာပေါ့ဘောရန်လေးပြောမယ်ဆိုရင်လည်းငြိမ်းအေးမှုရစေတယ်ပူလောင်မှုဖြစ်စေတဲ့အကြောင်းတရားတွေကို ဖယ်ရှားရာရောက်တယ်ကိုယ်ခန္ဓာမှာအာယုံလေးဆိုင်နေတဲ့လုပ်ငန်းဟာဘလောက်မြင့်မြတ်တယ်ဆိုတာဘလောက်ကြီးကျယ်တယ်ဆိုတာဘလောက်အကျိုးများတယ်ဆိုတာကိုဉာဏ်လောက်လည်းမသိနိုင်ဘူးမသိနိုင်လောက်အောင်ကြီးကျယ်တယ်မသိနိုင်လောက်အောင်မြင့်မြတ်တယ်ဒါကြောင့်ရသော်ဗျာဒါမဟာပုရိသယောက်ျားမြတ်တို့သာလေလုံနိုင်တဲ့အလုပ်လို့ဒီလိုတောင်ချီးမွမ်းတယ် အဲကြောင့်ဝင်လေထွက်လေတွေကိုအာယုံလေးစိုက်ရိုးရိုးလေးပဲပေါ့ပေါ့ပါပါလေးလုပ်ဝင်လေလေးဝင်သွားတယ်ဝင်သွားတယ်လို့သိလိုက်ရုံပါပဲစိတ်ကလေးကိုဒီနားမှာရှိအောင်ထားရုံပါပဲထားလိုက်ရုံပါပဲတခြားကိုမတွေးပြဖို့ပဲအဓိကတခြားကိုတွေးပြနေရင်ဒါကိုသိမှာမဟုတ်ဘူးဒါကိုသိနေရင်လည်းတွေးပြမှာမဟုတ်ဘူးအတွေးနဲ့အသိနဲ့ကိုလဲတာလို့မဟာဗုဒ္ဓမြတ်ဆိုကြီးကတော့ရိုးရိုးရှင်းရှင်းပြောတယ် ဘုန်းတို့အလွန်သဘောကျတယ်တရားအထုတ်တယ်ဆိုတာအတွေးနဲ့အတိနဲ့လဲတာတဲ့တွေးနေဒုက္ခရောက်ကိလေသာဆိုတာတွေးလို့ဖြစ်တာဟုတ်လိုက်တာမတွေးပဲဖြစ်မှာတော့တွေးတယ်ဆိုတာကကိလေသာဖြစ်အောင်စိတ်ကအလုံးလုံးနေတယ်လို့ဘုံကထပ်ပြီးတော့အဓိပ္ပာယ်ဖွင့်ပြခြင်းတွေးတယ်ဆိုတာကိလေသာဖြစ်အောင်အလုံးလုံးနေတာအများစုပေါ့ရေဘူးရပေါ့ကောင်းတဲ့ဘက်တွေးတာလည်းရှိပါတယ်သို့တော့ပုထုဇဉ်သဘာဝတွေးပြီးဆိုရင်တော့ ကိလေသာဖြစ်အောင်တွေးတာပဲများပါဒါကြောင့်အတွေးနေရာမှာအတိအစားထိုးတာပမာဒရဲ့နေရာမှာအပမာဒကိုအစားထိုးတာဖြစ်တယ်လို့နေတဲ့အနေအထားမျိုးမှာအာယုံလေးဆိုင်ပြီးတော့အတိလေးကပ်ပြီးတော့နေတာအဲ့ဒီနှစ်ခုရဲ့ကြွားချချက်အဲ့ဒီနှစ်ခုရဲ့အပြောင်းလဲကအလွန်ကြီးကျယ်တယ် ဝင်လေဝင်တိုင်းဝင်တယ်လို့သိနေုံပဲထွက်လေထွက်တိုင်းထွက်တယ်လို့သိနေုံပါပဲဝင်လေဝင်တိုင်းထွက်လေထွက်တိုင်းခန္ဓာကိုယ်မှာကြီးမားတဲ့ပြောင်းလဲမှုရှိတယ်ကြီးမားတဲ့လှုပ်ရှားမှုရှိတယ်ကြီးမားတဲ့မငြိမ်သက်မှုရှိတယ်အဲ့ဒါတွေလည်းမြင်အောင်ကြည့်ရမယ့်အရာတွေပဲဝင်လေလေးဝင်သွားတယ်ဝမ်းပိုက်ဖောင်းကြွားခန္ဓာကိုယ်ကြီးကကြွား လှုပ်သွားတယ်ဒါတွေလည်းသိလို့ရတယ်ထွက်လေးလေးထွက်သွားတယ်အောက်ကိုငြိမ်ကျသွားတယ်ပိန်ကျသွားတယ်သိနိုင်ပါတယ်နာသီးပြားလေးအာယုံကပ်ပြီးတော့ဒလဇက်ပုတ်တိုက်ထိခိုက်နေတာလေးကိုပဲတတိချာလေးအာယုံလေးကပ်ပြီးတော့သိပြီးတော့နေမယ်ဆိုရင်လည်းဖြစ်တာပါပဲကိုယ်စိတ်ထဲမှာအဆင်ပြေသလိုကြိုးစားအထောက်ပါအဓိကတော့ ကိုယ်ခန္ဓာမှာဖြစ်နေတာကိုအချိန်တိုင်းသိနေဖို့ပဲနော်တစ်စက္ကန့်မှာနှစ်ခါလောက်မြန်သိနိုင်အရန်ကောင်းပါပဲဒါမှကောင်းတဲ့စိတ်တွေမဖြစ်အောင်ကြိုးပမ်းရရောက်တယ်ကောင်းတဲ့စိတ်တွေဖြစ်ပေါ်အောင်ကြိုးစားရရောက်တယ်ကိုယ်စိတ်ကိုဖြူစင်အောင်စေကြောရဖို့လျှော်ရလည်းရောက်တယ် တတိတစ်ချက်ထားလိုက်တာနဲ့အကောင်းမှုဆောင်ကောင်းမှုဆောင်ဖြစ်အောင်စိတ်ကိုထားဆိုတဲ့ဘုရားတိုင်းရဲ့အဆုံးအမကိုလိုက်နာပြီးသားဖြစ်တယ်။ဒါကြောင့်ဘုန်းတို့တစ်ချိန်တော့ဟောတာတိုင်းရှိတယ်။မြတ်ဘုရားအဆုံးအမနဲ့တတိဤအစွမ်းဆိုပြီးမြတ်စွာဘုရားလေးသံငါးပါးကာလကြာဆုံးမလိုက်တဲ့ဆုံးမတွေအနစ်ချုပ်လိုက်ရင်မကောင်းတဲ့စိတ်မဖြစ်ဖို့ကောင်းတဲ့စိတ်ဖြစ်ဖို့စိတ်ကိုဖြူအောင်ထားဖို့ဒါပါပဲ။ အဲ့ဒါဖြစ်ဖို့ဆိုရင်ဘာနဲ့လုပ်ရမလို့တတိနဲ့လုပ်ရတယ်ဒါကြောင့်မြတ်စွာဘုရားအပမဒိနာတမ္ပတိဌာနဲ့အနှစ်ချုပ်သွားခဲ့တာတဘပပတအာကရဏကုသလတဥပတမနာသစိတပိယောတပနဣတံပုရဏတတနာဒါကလမ်းစဉ်ဒါကမြတ်စွာဘုရားဖြစ်စေခြင်းနဲ့ဆန္ဒအဲ့ဒါကိုဘာနဲ့ပုံဖော်မှာတော့အပမဒိနာတမ္ပတိဌာနဲ့ပုံဖော်ရမှာ ဖြစ်တဲ့နာမကောင်းတာဖြစ်ဖို့ကောင်းတာဖြစ်ဖို့စိတ်ကိုရှောင်ထားဖို့အဲ့ဒါတွေဖြစ်အောင်လုပ်ရမှာနီလာ အပမဒိနာတမ္ပါဒိဋ္ဌတရားလေးတွေကိုအဲ့ဒါလိုလိုရင်းစိတ်ထဲမှာပိုက်မိုင်နိုင်နေနားလည်ထားဖို့သဘောပေါက်ထားဖို့လိုအပ်တယ်ခန္ဓာကိုယ်ယုံ nant တဘာဝတွေဟာစဉ်ဆက်မပြတ်ဖြစ်ပေါ်ပြောင်းလဲနေတာ ကိုသတိထားခြင်းတဲ့အချိန်နဲ့ထားလို့ရတယ်အချိန်ရွေးစရာမလိုဘူးနေရာရွေးစရာမလိုဘူးခန္ဓာကိုယ်အနေထားရွေးစရာမလိုဘူးကြိုက်တဲ့အချိန်မှာအမြင့်မြတ်ဆုံးဒီကုသိုလ်ကောင်းမှုကြီးကိုလုပ်လို့ရတယ်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအုပ်စုကြီး၄ခုအစဉ်အတိုင်းရှိတဲ့အနက်မှာအတိမြဲမှုအနေစာကိုသိတဲ့ပညာဆိုသောကုသိုလ်သည် ထိတ်ဆုံးမှရှိတယ်အဲ့ဒီကုသိုလ်တို့ကိုရအောင် ခုကြိုးစားနေတာလှုပ်ဖြစ်သွားတာပေါ့ကဲဘုန်းတို့15မိနစ်လောက်ရှိပါပြီเนาะဘယ်လိုဆိုလို့ရှိရင်ဒီနေ့ကုသိုလ်တွေတော်တော်စုံသွားပြီပြောရမှာဟုတ်လားဒါနာသီလသမာဓိပညာဟုတ်လားဒီကုသိုလ်ကောင်းမှုတို့သည် ကောင်းမှုဆိုတဲ့အတိုင်းကောင်းတဲ့အမှုတွေဖြစ်တဲ့အတွက်ကြောင့်ကောင်းကျိုးချမ်းသာကိုဖြစ်စေလိမ့်မယ်ဟုတ်လားအဲ့တော့ကောင်းကျိုးချမ်းသာကိုဖြစ်စေတဲ့အရာမှာလည်းပဲနောက်ဆုံးမြတ်စွာဘုရားဆုံးမခဲ့တဲ့အတိုင်းဒီမှာချမ်းသာကိုတောင့်တပြီးတော့ဒါနသီလသမာဓိပညာကောင်းမှုကိုပြုရမယ်လို့ဆုံးမထားတဲ့အတိုင်းနိဗ္ဗာန်ချမ်းသာကိုဖို့တို့ရည်ရွယ်ကြရမယ်ဆန္ဒပြုကြရမယ်ဟုတ်လားဒါကြောင့်ဒီနေ့ပြုလို့အထုအတော်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့အစွမ်းတတ္တိကြောင့် ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညမြလိဗ္ဗံကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်းအာမင်